ပါတော်မူတရားတော်တဲ့။ဘာတရားလဲ။ကောသလသံယုတ်ထက်မှာမြတ်စွာဘုရားဟောတော်မူတဲ့မြတ်စွာဘုရားမွေးပြီးတော့ကောသလမင်းကြီးကဖြေပြန်ဖြေထားတဲ့ပပတုပမသုတ်တံဆိုရအဲ့ဒီပပတုပမသုတ်တံကိုဟောတာပါပဲ။ဒါပေမဲ့မှတ်တော့လို့ဆိုပြီးတော့စီထားတဲ့ကြပြာနဲ့ အဆင်ပြေအောင်ခါတော်မိတရားလို့ဒီလိုပေးတယ်အသက်အရွယ်နဲ့အတွေ့အကြုံဟာလူတယောက်ကိုများစွာ ပြောင်းလဲသွားစေနိုင်တယ်အဲဆိုဘုရားကအသက်အရွယ်နဲ့အတွေ့အကြုံဟာလူတယောက်ကိုများစွာ ပြောင်းလဲသွားစေနိုင်တယ်မရက်ကျဲမိက စိတ်လှုပ်ရှားမှုစိတ်မထိန်နိုင်မှုများရှိနိုင်တော့လည်းပဲရစ်ကျဲလာတဲ့အခါမှာအလိုလိုတည်ငြိမ်ပြီး ဖြစ်လာနိုင်တယ်။ဒါကြောင့်မို့အသက်အရွယ်ကြီးလာတဲ့အခါမှာအိုရတဲ့တရားနာရတဲ့တရားသိရတဲ့တရားပြည့်စည်ရတဲ့တရားတွေရှိတယ်လို့မိမိထံမှောက်တော့မကြမ်းမီဒီတရားတွေဟာရောက်လာလိမ့်မယ်လို့ကြိုတင်ခန့်မှန်းထားရတယ် ဒီလိုကြိုတင်ခံမှန်းပြီးတော့ထားမှအသိဉာဏ်ပညာတွေဟာဆင်ခြင်တို့တရားတွေဖြစ်ပေါ်လာပြီးတော့ကုသိုလ်ကောက်မှုတရားတွေပေါ်မှာအလုတ်များလာတယ်အရေးစိုက်လာတယ်နှုံမှုဆိုရင်ဆိုဖြစ်ဘုရားနာရာသေတာပြည့်စည်တဲ့တရားတွေဟာသူများတွေမှာသာဖြစ်တယ်ငါမှမဖြစ်နိုင်ဘူးလို့ဒီလိုမိမိရော့ရော့ပေါ့ပေါ့ဆဆမနေအပ်ဘူးမြတ်စွာဘုရားရှင်အတိုင်းရမို့အသက်အရွယ်ကြီးပိုက်အနေနဲ့တက္ကະတက္ကမမြတ်ဟာသူစဉ်းစားရတယ် ဟူခြင်းတရားတွေတည်ရွေ့နာခြင်းတရားတွေတည်ရွေ့သိခြင်းတရားတွေအလွန်နီးပျက်စီးပြိုကွဲတဲ့တရားတွေလည်းပဲကိုယ်မှအများကြီးဖြစ်ခဲ့ဘူးတာပဲအနေဒီများဒီအများကြီးကိုယ်မှဖြစ်ခဲ့ဘူးတာတွေပဲဒါဒီတရားတွေရှောင်လို့လွှဲလို့မရတဲ့လောကဓာတ်တရားတွေသင်္ခါရတရားတွေဒါတွေကိုစဉ်းစားဆင်ခြင်နေဖို့ရန်အတွက်မြတ်စွာဘုရားရှင်ကဒီပပတုပမသုတ်တန်တရားဆိုတော့ဟောတာဒါဘုန်းကြီးကဘုန်းကြီးထားတဲ့ကြပြာလေးနဲ့ ဟမ်းမြောက်ဆိုပြီးတော့ခါတော်မူတရားဒီလိုနာမပေးလိုက်ဇီရန်တိဝေရာဇရထသူစိတ်တာအထောသရိရံပိဇရံဥပေတိဇီရန်တိဝေရာဇရထသူစိတ်တာအထောသရိရံပိဇရံဥပေတိတတင်္စာဓမ္မောနဇရံဥပေတိသံတော်ဟဝေသဗ္ဗိဘဝေရယံတိ သူစိတ်တာအလွန်တရာလှပတည်တဲ့ဆန့်ကျက်ကုန်သောရာဇယထာမင်းစည်းယထာတို့သည်ဝေစင်စေဇီရန်တီဆွေမြေယိုယွင်းအုံမီခင်းသောဥပေတိကာယယဤအထသုမတဝသရီရန်ဘီခန္ဓာ၅ပါးယုဏတရားသည်လဲဇရံဆွေမြေယိုယွင်းအုံမီခင်းသောဥပေတိကာယယဤတတင်စဓမ္မောသူတော်ကောင်းတို့တရားသည်က ဇရံဆွေမြေယိုယွင်းအုံမိခင်းသောအနာဥပိတိမကရောက်ပေဣတိဤသို့သံတော်သူတော်ကောင်းသည်တပ်ပိသူတော်ကောင်းတို့နှင့်ဟဝေစင်စစ်ဘဝေတယံတိတူနှင့်တူနှိနှောတောင်ရင်ကြလေကုန်ဤဣတိဤသို့ဘာဂဝါသုလောကထောတာရှင်တော်မြတ်ဖျားသည်ဒေဝတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တည်း ုန်းကြီးတို့ဒကာတော်မတို့ခန္ဓာကိုယ်ကိုဘိရင်တွေစီးတဲ့ယထာနဲ့ဥပမာပုံခတ်ပြီးမြတ်စွာဘုရားပြတယ်ဥပမာပြတယ်ဆိုတာဟောတဲ့တရားကိုနားလည်စေခြင်းလို့ညာထက်မှာထိမိအောင်သိစေခြင်းလို့ဥပမာပေးဟောတာပါပဲရှစ်ခေကရှင်ဘုရင်တွေစီးတဲ့ယထာလုံးကြီးတွေဆိုတာဗီဒူယထာကြီးတွေဆိုတာရှိတယ်ကြောင့်မြတ်ရတနာတွေနဲ့စီချဲပြီးလှုပ်ထားတာအင်းမတန်လှယထာကြီးတွေဟာ မိဒီပါလဲမိနဲ့ကောင်းကားတဲ့ယထာမိလေးကောင်းကားတဲ့ယထာအမတန်လှလှပပတင်းတင်းတက်တက်ကြောင့်မြတ်ယတနာစိတ်ရွှေယတနာတွေနဲ့စိတ်ချထားတဲ့ယထာကြီးတွေတဲ့အသင့်ဖြစ်နေတဲ့အခါမှာတော့လှလို့ပလို့ပါပဲပြုလို့ပြင်လို့ရနေတဲ့အချိန်မှာယထာကြီးကလှလို့ပလို့အတွင်းခံသစ္စာကြီးတွေတဖြည်းဖြည်းတဖြည်းဖြည်းဆွေးဆွေးပြီးတော့အုံမင်းရစ်ရော်လာတဲ့ခါကျတော့ အပြင်ပန်းမှာစီချေထားတဲ့ရွှေတွေငွေတွေကြောင့်မြတ်တနာပြီဘလောက်ပဲလှလှဘလောက်ပဲပပဘလောက်ပဲအဆင်းအယောင်တွေလှပညတော့လဲပဲအတွင်းခံသစ္စာကမခိုက်မြဲလို့ရိုင်လဲပြီးတော့ပြိုကွက်ပြစ်စီပြီဆိုရင်သစ္စာပေါ်မှာတီးမိပြီးတော့စီချေထားတဲ့ယတနာတွေဟာလည်းပဲသူဘာဖြစ်သွားမလဲအာလုံးပဲပြည့်စည်ကုန်တယ်ဒါလိုပါပဲတဲ့ န္ဓာ၅ပါးရှင်ဖြစ်ကြတဲ့တ attva ဒီမှာလည်းပဲဒီခန္ဓာကိုယ်ကြီးကိုမအိုအောင်မနာအောင်မသိအောင်မပစ္စည်းအောင်မပြိုခွဲအောင်အတတ်နိုင်သမျှစေဝါဓာစာတွေနဲ့ပြုပြင်လို့အာဟာရတွေနဲ့ပြုပြင်လို့အပြင်ဘက်ကအမျိုးမျိုးလှပအောင်တင့်တယ်အောင်ပြုပြင်မွမ်းမံထား냐တော့လည်းပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြုရင်ပြင်းရင်ပြုရင်ပြင်းရင်နဲ့ဘာဖြစ်လာတော့အိုလာတယ်သံပင်တွေဖြူလာတယ်နားတွေလေးလာတယ် သွားတွေကျိုးလာတယ်ခန္ဓာကိုယ်တွေကိုင်းလာတယ်အရည်တွေတွန့်လာတယ်အရည်တွေရွဲလာတယ်မျက်စိတွေမှုံလာတယ်ဒါတွေမရှိပေဘူးလားဩဒီလက္ခဏာတွေကဘာကိုပြတယ်လဲခန္ဓာကိုယ်ကြီးအိုနေတယ်လို့ပြတယ်ဘလို့ပဲပြင်းပြင်းဘလို့ပဲပြုတ်ပြုတ်အမတန်တန်ဖို့ရှိတဲ့အထဲအဝတ်အထည်ယတနာတွေနဲ့စီချေထားရတယ်လည်းပဲကိုယ့်အမြင်မှာတော့ဖြင့် လှတယ်လို့သွားထင်နေတတ်တယ်မာနကအရင်ခံဖြစ်နေတာကိုကိလေသာကလွှမ်းမိုးနေတော့အိုညာတော်လည်းပဲဒီစိတ်စိတ်ရွှေရတနာတွေနဲ့မွတ်မှန်ခင်လေထခါကျတော့ကိုကိုကိုလှတယ်ပါတယ်အနိနာမနေတဲ့လူငယ်လူရွယ်တွေမိကြီးငါလှရလားလို့မေးရင်ဘယ်လိုပြောဖြေမလဲလှတယ်လို့ဖြေမှဘာဖြစ်မလဲသဘောကျမယ်မလှဘူးအငွေရယ်မလှဘူးဖွားရယ်လို့ပြောရင်ကြိုက်ပါမလား ကြိုက်ဘူးအမှန်မှာကတော့လှရတာမလှဘူးယုံရင်းနေပြီတော်တော်လေးပြုပြင်ထားလို့လူတော်သူတော်တဲ့သွားဖို့နည်းနည်းပါးပါးကြီးလို့ရှူလို့ကောင်းတာလေးပဲရှိမှာပေါ့ဒါတွေအားလုံးချွတ်လိုက်ပြီဆိုရင်တော့ဖြစ်ဘာကြံသေးတယ်လဲဘာမှမကြံတော့ဘူးအိုမြတ်တိုင်းအိုးလို့ရွယ်ပြလာတာပါပဲစိတ်တိတ်မကြဖြစ်ရတယ်မလားသွားခင်ပင်မဲမသွားနိုင်စားခင်ပင်မဲမစားနိုင်မစားရဲမတော့ရဲခန္ဓာကိုယ်တွင်းမှာအယောဂါတွေအခါရှိနေတော့ စသည်စထိုင်တဲ့စားစရာတွေကိုကိုစခင်ပြီမဲ့မစားရဘူးစားတော့စားရတဲ့ခါမှလည်းပဲလက်ဖြာချီဖြာလေးပါစားရတော့ရတယ်ခန္ဓာကိုယ်ကြီးဒါလည်းပြုရင်ပြင်ရင်ပြုရင်ပြင်ရင်နဲ့ဘာဖြစ်လာတယ်လဲယုံရင်းလာတဲ့သဘောမြတ်စွာဘုရားရှင်ကဒါပေမဲ့တဲ့ဒီမင်းရှင်ပြင်မြင့်စီးတဲ့ယထာကြီးများလိုပဲဒီခန္ဓာကိုယ်ငါခန္ဓာ၅ပါးလည်းပဲပြုပြင်ရင်နဲ့ဖြည်းဖြည်းဖြည်းဖြည်းယုံရင်ပြည့်စုံပြီးတော့လာတယ်ဒါပေမဲ့လည်းပဲသူတော်ကောင်းတရားတွေကြတော့ ဒါနာကုသိုလ်တရားတွေသီလကုသိုလ်တရားတွေတတိပဋ္ဌာန်ဘာဝနာကုသိုလ်တရားတွေမေဖို့နိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတွေကြတော့ဒုလိုအိုနာသိဆိုတဲ့သဘောတရားမရှိပါဘူးတဲ့ဘုန်းတော်ပြည်သားသူတော်ကောင်းတရားမအိုတာဆိုရှိပါမလားမရှိဘူးနာတာသေတာမရှိဘူးတဲ့ဒါကြောင့်မို့သူတော်ကောင်းတရားမပစ္စည်းမပစ္စည်းနိုင်သောတရားဆိုတာပဲတရားလဲသူတော်ကောင်းတရားပဲသင်္ခါရနယ်ပယ်မှာရှိတဲ့အသက်ရှိအသက်မဲ့ရောက်သူမှန်တယ်မြတ်အကုန်လုံးကတော့ပဲဘာခေါ်ရသလဲ အားလုံးယိုရင်းပြည့်စည်တဲ့တရားတွေပဲတဲ့မြတ်စွာဘုရားဟောတော်မူတဲ့တရားတာဝန်က ဖြစ်ဖို့ရန်အတွက်ရတယ်ဒါကြောင့်မို့သူစိတ်ဓာတ်အလွန်တရာလှပတင်းတဲ့ဆန့်ကျင်ကုန်သောရာဇရထမင်းစီယထတို့သည်ဝေစင်စေစီရတိဆွေမြေယို၍အိုမင်းချင်းတို့ရောက်ကြလေကုန်၏အထောသူမတပါစရိရပိခန္ဓာ၅ပါးယုံနာပြတူသည်လဲဇရံဆွေမြေယို၍အိုမင်းချင်းတို့ဥပိတိကာယယ၏ တတိစာဓမ္မောသူတော်ကောင်းတို့တရားစီကတတိစာဓမ္မောသူတော်ကောင်းတရားခေါ်တဲ့ဒါနသီလဘဝနာတရားစီကဇရံဆွေမြေယုံ၍အိုမီကင်းသို့နာဥပ္ပိတိဘယ်တော့မှမကရောက်ပေဘယ်တော့မှမအူဝေမနာဝေမသိပေဣတိဤသောတန်တော်သူတော်ကောင်းသည်ဟဝေစင်စစ်တပ်ပြီသူတော်ကောင်းတို့နှင့်ပဝေရယတိတူနှင့်တူနှိနော့တိုင်ပင်ကြကုန်၏သူတော်ကောင်းများတော့ရှင်သူတိုင်သူတို့တိုင်ပင်ကြတယ်သူတော်ကောင်းပြဆိုတာမအူမနာဘူးမသိဘူး သင်္ခါရတရားဆိုတာအိုရတယ်နာရတယ်သိရတယ်အမြင့်မရှိဘူးဒါကြောင့်မို့တို့မအုံမီမနာမီမသိမီကာလတင်းမှာအချိန်မီတဲ့ကာလတင်းမှာအခါမီတဲ့ကာလတင်းမှာတတ်နိုင်သလောက်ဘာလို့ရမလဲဒါနာကိုပြုတိလကိုစောင့်တည်ဘဝနာကမ္မထံနှလုံးသွင်းဒီတရားမှာတော့အာကိုးစရာဘာရှိတယ်လဲဘာမှမရှိဘူးဘာမှမရှိဘူးတွေးကြည့်တွေးကြည့်ဘာမှကိုမရှိဘူးတကယ်သေတော့မယ်ဆိုရှင်ဘာရှိသေးတယ်လဲဘာမှမလုံနိုင်မလဲနိုင်မပြောနိုင်မဆိုနိုင် ဘာမှမှားတမ်းစကားတို့မှဘာမှမပြောနိုင်ဘူးမျက်ရည်လေးဆက်ဆက်လေးနဲ့ကြံတဲ့သားသမီးတွေဆွေးဒီမျိုးတွေကလည်းပဲမျက်ရည်လေးကြာလို့တခါတော့ဘယ်သူမှမကူနဲ့မကင်နိုင်ဘူးသေသွားရောတပွားအဆုံးသွားရောသူ့မှာဘာတွေပါသွားတယ်လဲဘုန်းကြီးပြည်သားသူတော်ကောင်းတရားတွေမပါသွားဘူးလားသူလုံထတဲ့ကုသိုလ်တရားတော့ပါသွားတာသူစုဆောင်ထားတဲ့အေရတိုင်းတာစိတ်ရှိယတနာတွေကပါသေးရဲ့လားဩပါဇာထက်မှာစိုက်ထားတဲ့ရွှေသားက အာသုဘသင်္ကြန်ကြတော့မိလောင်တဲ့ထိုင်လိုက်တော့အာသုဘသမားတွေကသွားရိုက်ချိုးပြီးတော့ရွှေသွားယူသွားလေရော့ပါဇက်ဟောင်းလောင်းနဲ့သေသွားရတာပဲမိလောင်သွားရတာပဲဘုန်းတော်ပြီးသားဒါကြောင့်ပါဇက်ထက်မှာရွှေသားတွေစိုက်ထားနဲ့ဒီထားမမီလားမမီလားမမီတယ်မမီတယ်ကဲဆံမိုးလေးဆိုရအောင်မင်းစည်းယထမင်းစည်းယထမြင့်မုံမင်း မင်းစည်းယထလွန်ဆန်းပြအိုသွားကြလေသည်မင်းစည်းယထလွန်ဆန်းပြအိုသွားကြလေသည်မင်းစည်းယထလွန်ဆန်းပြ ပူသွားကြလေသည်ဆိုနှစ်ခေါက်ခန္ဓာကိုယ်လေထုတ်တူပဲအမြဲအိုရမည် ခန္ဓာကိုယ်လဲထုတ်တူပဲအမြဲအိုရမည်ခန္ဓာကိုယ်လဲထိုးတူပဲအမြဲအိုရမည်ဆိုနှခေါက် တော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီသူတော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီသူတော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီိုနှခေါက် နှခေါက်ဆိုရပင်ပန်းမမနှခေါက်ဆိုခိုင်းတယ်လေမှန်မိလားဟုတ်တယ်ရှင်ဘင်းကြီးစီးတဲ့နင်းစီရထအလွန်လှညဆိုတဲ့ဘာရသွားတယ်လေဒီနေ့ကြတော့ပူသွားတယ်ခန္ဓာကိုယ်လည်းပဲအိုးဒီမှာကြည့်တဲ့ခါကျတော့အိုးကြည့်ပဲအပြူမရှိပါဘူးဒီမှာအိုးနေတာကြည့်ပဲနော်အိုးလည်းကြည့်ပဲပူကြသူတော်ကောင်းတရားကြတော့ဘာဖြစ်တယ်လဲအိုးတဲ့သူတော်ကောင်းတရားကိုစူးဆောင်းထားရတယ်ဒါရမို့မြတ်စွာဘုရားဘာဟောထားတယ်လဲပဏာမဘုန်းကြီးပြောလာတယ် အသက်အရွယ်နဲ့အတွေ့အကြုံဟာလူတရားကိုများစွာ ပြောင်းလဲသွားစေနိုင်တယ်အသက်ကြီးလာရင် အသီးတွေတိုးလာတယ်မဟုတ်လားဘုသူသားတွေအကြအမြင့်တွေတိုးလာတယ်အလုတ်အကင်တွေများတဲ့ပုဂ္ဂိုလ်ကတည်းပဲအလုတ်အကင်ကြောင့်အသိဘုသူသားတွေများလာတဲ့လူဘဝကိုပြောင်းလဲစေတတ်တယ်ဆက်ဆံရေးသွားရေးလာရေးစားရေးတာရေးနေတယ်စစရရမှာဘဝကိုပြောင်းလဲစေတယ်တဲ့မရက်ကျဲမီကစိတ်လှုပ်ရှားမှုများ စိတ်မထိန်နိုင်မှုများရှိ냐တော့လည်းပဲရစ်ကျက်လာတဲ့ခါကျတော့အတွေ့အကြုံအရအသက်အရွယ်အရရစ်ကျက်လာခါကျဘာဖြစ်သွားသလဲစိတ်ကိုထိန်နိုင်သေးနိုင်လာတယ်ဒီသဘောတွေမရှိပြီဘူးလားဒါရမို့အပျော်ပါးကိုမလိုက်နဲ့မျက်စိအလိုမလိုက်နဲ့အနာအလိုမလိုက်နဲ့စသည်အလိုမလိုက်ဖို့ကြီးကြီးတယ်အလိုလိုက်တော့အမိုက်စော်ကားတတ်တယ်အမိုက်စော်ကားရဆိုတာကိလေသာဖြစ်တာကိုဆိုးတယ်ခန္ဓာဟုဆိုဖြစ်ပြီးကိုဤ ။အိုသေနာမြဤတရားကိုမြားမြားစိတ်မှမကြောက်ကြနှင့်ဖြစ်ကမကြော့ပြက်လက်တသည်။ခန္ဓာဟုဆိုဖြစ်ပြီးကိုဤအိုသေနာမြဤတရားကိုမြားမြားစိတ်မှမကြောက်ကြနှင့်ကြောက်ကြပြီးတော့မနေနဲ့တဲ့။ဖြစ်လာတဲ့ခန္ဓာ၅ပါးအိုရမယ်နာရမယ်သေရမယ်ဒါဟုစိုးရိပ်ပြီးတော့မနေနဲ့တဲ့။ဖြစ်ကမချော့ပြက်လက်တသည် ခန္ဓာဟုဆိုဖြစ်ပြီးကိုဤအိုသေးနာမြဤတရားကိုများများစိတ်မှမကြောက်ရနဲ့ဖြစ်ကမချော့ပြလက်တသည်ယုံမာဆုတ်တောင်းကြင့်မကောင်းကိုမှားရောက်တစီသီးလျင်သီးချင်းဆွပယ်လျင်လောတကယ်ဂုဆိုင်ရမှာကအလေးထားရမှာကတဲ့ယုံမာဆုတ်တောင်းကြင့်မကောင်းကို မကောင်းတဲ့အကုသိုလ်ဒုစရိုက်တရားတွေကို ပြုရမှာပြော့ရမှာကိုတော့ဒီထားရမယ်တဲ့ရုပ်မှာဆုတ်တောင်းကျင်မကောင်းကိုမှားကြောက်တစီသိလျင်သိခြင်းစော့ပင်လျင်လောကိုလုံးတဲ့ကာယကံတကူမကောင်းဘူးဆိုရင်ချစ်ချစ်ဆုံးလွှတ်လိုက်ပါဆက်မလုံးနဲ့တော့ကိုပြောတဲ့စကားတကူမှားတယ်မကောင်းဘူးဆိုရင်သိလျင်သိခြင်းစော့ပင်လိုက်မပြောနဲ့တော့ကိုစိတ်ကူးစဉ်းစားကြံစီတဲ့အတွေ့အကြုံတကူကမှားတယ်ဆိုရင်ဆုံးလွှတ်လိုက်ပါလဲဆက်ပြီးတော့မစဉ်းစားလိမ့်နဲ့တဲ့ ပြုရင်ပြောရင်စဉ်းစားရင်အပယ်ကိုလားလိမ့်မယ်မြတ်စွာဘုရားကဒါကြောင့်မို့ယုံမှာဆိုတောင်းကျင်မကောင်းကိုမှားကြောင်းတစီသိလင်သိခြင်းစော့စော့ပဲလင်းလောအတင်းယူဆွဲဖားမြွေခတ်သို့အမြဲမှတ်သို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးမွေများကိုဖောက်ကိုက်ထားသလိုတိုက်ကိုက်ထားတဲ့ကဲ့သို့တခါတည်းမလှော့ပဲနဲ့ ဒီလိုမကောင်းတဲ့ကိုယ်မူရနှုတ်မူရစိတ်မူရတွေကိုစွဲ့စွဲ့မြဲမြဲကိုလုံးနေကိုင်းနေမယ်ဆိုရှင်တော့ဖြင့်တဲ့ဒီခန္ဓာကိုယ်ခုလက်ရှိရနေတဲ့ခန္ဓာကိုယ်များလို့နောင်ဘဝမှာရလိမ့်မယ်မထင်နဲ့ကုသကထောင်းမလို့ဒီဘဝမှာဒီခန္ဓာကိုယ်ရနေတယ်လို့ကိုကမကောင်းတဲ့ကိုအမူအရာတွေနှုတ်အမူအရာတွေစိတ်အမူအရာတွေကိုမှန်မှန်မကောင်းမှန်သိလျက်နဲ့မစော့လှောဘဲနဲ့ဒီအကုကုကဒုစရိုက်တရားတွေကိုဆက်လက်ပြီးတော့ကျူးလွန်နေမယ်ဆိုရင် ယခုရရှိနေတဲ့ခန္ဓာကိုယ်မျိုးလို့နောက်ဘဝမှာရလိမ့်မယ်မထင်နဲ့တဲ့ခွန်ကြီးတို့ပြီးသားခန္ဓာဟုဆိုဖြစ်ပြီးကိုဤဩသေးနာမြဤတရားကိုမြန်းမြန်းစိတ်မှမကြောက်ကြနှင့်ဖြစ်ကမချော့ပြလတသည်ယုံမာဆိုတောင်းကြင်မကောင်းကို မှားကြောင်းတစီသိလင်သိချင်းစွပ်ပယ်လင်းလောအတင်းယူဆွဲဖားမြွေခဲ့သော အမြဲမှတ်သုံးမစွန့်လိုကဤကိုဒုက္ခနောင်မရဘူးကဲဆိုဒီကဗျာလေးကိုမှန်မိရင်တော့ပြလူတော်ပဲခက်မြန်မြန်ရေးဒီခိုင်ဟုတ်ခန္ဓာဟုဆိုဖြစ်ပြီးကိုဤဩသေးနာမြဩသေးနာမြဤတရားကို များများစိတ်မှမကြောက်ကြနဲ့မကြောက်ကြနဲ့ကြောက်ကြပြီးတော့မနေနဲ့တဲ့မကြောက်ကြနဲ့ဖြစ်ကမချော့ပြလတတိခန္ဓာဟုဆိုဖြစ်ပြီးကိုဤအိုသေးနာမြအိုသေ တရားကိုမြာမြာစိတ်မှမကြောက်ကြနှင့်ဖြစ်ကမချော့ပြလတ္တသည်ခန္ဓာဟုဆိုဖြစ်ပြီးကိုဤိုသေးနာမြဤတရားကိုမြန်မြန်စိတ်မှ ကြောက်ကြနှင့်ဖြစ်ကမချော့ပြလတသည်ယုံမာဆိုတောင်းကြည့်မကောင်းကိုမာကြောင်တစီသိလျင်သိခင်စွန့်လျင်ပယ်လောစွန့်ပယ်လျင်လောယုံမာဆိုတောင်း ပြည့်မကောင်းကိုမာကြောင်တစီသိလင်သိခြင်းစုတ်ပယ်လင်းလောယုံမာဆုတ်တောင်းပြည့်မကောင်းကိုမာကြောင်တစီသိလင်သိခြင်းစုတ်ပယ်လင်းလောအတင်းอยู่ဆွဲ ဟာမြွေခဲ့သို့အမြဲမှသို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးအတင်းယူဆွဲဟာမြွေခဲ့သို့မှသို့မစွန့်လိုက ဤကိုဒုက္ခဤကိုဒုက္ခနောင်မရဘူးဤကိုခုလို့ကိုမျိုးမရတော့ဘူးတဲ့ခန္ဓာဟုဆိုဖြစ်ပြီးကိုဤကိုသေးနာမြဤတရားကိုမြာမြာစိတ်မှမကြောက်ကြနှင့်ဖြစ်ကမချော့ ပြလတ္တရီယုံမာဆိုတောင်းကြည့်မကောင်းကိုမာကြောင်တစီမာကြောင်တစီဆိုတာတခြားမဟုတ်နည်းနည်းလေးသိတာနဲ့သူတို့ဆိုလို့ရတယ်ယုံမာဆိုတောင်းမကောင်းကြည့်မကောင်းကိုမာကြောင်တစီသိလင်သိခြင်းစွပ်ပယ်လင်းလော အတင်းယူဆွဲဟာမြွေခဲ့သို့အမြဲမှန်သို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးနည်းနည်းမှန်မိတယ်မလားရေးနိုင်လားမြတ်စွာဘုရားရှင်သောတိပိဇေတဝံရွှေကြောင့်တော်မှာတည်တင်းသုံးတော်မူတဲ့အခါ သောတိပီကိုထိနှက်အုပ်ချုပ်မင်းလုပ်တဲ့ပုဂ္ဂိုလ်ကကောသလမင်းကြီးလို့ခေါ်တဲ့လူတိုင်းသိတဲ့မင်းပေါ့ကောသလမင်းကြီးကောသလမင်းကြီးကိုတသိတသာဟောထားတဲ့သုတ်တန်တရားရှိတဲ့အဲ့ဒါကောသလသံယုတ်လို့ခေါ်တဲ့တန်တန်နိကေထဲမှာကောသလသံယုတ်ကောသလမင်းကြီးတူးတဲ့ကိုအထုရည်ရည်ရွယ်ချက်နဲ့မြတ်စွာဘုရားဟောတာကောသလမင်းကြီးဆိုတာဖက်စုပါဟန်တဲ့ပုဂ္ဂိုလ်ပါပဲရင့်မတကြီးထက်မှာပါတယ်ဖျားဖျားပွဲ လောလောဆယ်ပုဂ္ဂိုလ်ထဲမှာပါတယ်ဘယ်တော့ပွဲမယ်တော့မသိဘူးကောသလမင်းကြီးကမြတ်စွာဘုရားရှင်ထံသို့တနေ့မှ၃ကြိမ်ပုံမှန်ဖျားဖို့တရားနာသွားတယ်ဘုန်းတော်ပြီးသားတနေ့၃ကြိမ်မြတ်စွာဘုရားရှင်ထံတရားနာသွားတယ်သွားတဲ့အခါမှာအင်မတန်ကြည်ကျယ်တဲ့ကိုရံတော်စစ်တန်းကြီးတွေနဲ့သွားတဲ့အခါလည်းရှိတယ်ကိုရံတော်စစ်တန်းအနှဲငယ်နဲ့သွားတဲ့အခါလည်းရှိတယ် တစ်ချိန်မှာကောသလမင်းကြီးပေါ်မှာမกินနှံ့တဲ့မျိုးစားတူကကောသလမင်းကြီးကိုမกินနှံ့တဲ့အတွက်ကြောင့်မဟုတ်သေကြောင်းပြန်ပြီးတော့သူနန်းလူဟုတ်သူစီစဉ်တယ်နန်းလူဟုတ်စီစဉ်တော့လူစိုးလူပေတွေတခိုးသား900ကိုသူစုဆောင်ပြီးတော့လက်နဲ့ပြည့်စုံတတ်ဆင်ပြီးတော့ တော်တိမြို့ရဲ့တောင်ခွဲမှာအန္တဝန်တောအုပ်ကြီးဆိုတာရှိတယ်တော်တိမြို့တောင်ဘက်မှာအန္တဝန်တောအုပ်ကြီးဆိုတာရှိတယ်အန္တဝန်တောအုပ်နဲ့ဒီတောင်ကျောင်းတော်ကနီးတယ်အဲ့တော့အဲ့သခိုးသား900မြို့သားနယ်သားမကြည်နမ်းတဲ့ပုဂ္ဂိုလ်ကလက်နဲ့အပြည့်အစုံတတ်ဆင်ထားတဲ့သခိုးသား900နဲ့မြတ်စွာဘုရားရှင်တန်းကောသလမင်းကြီးကိုရံတော်စစ်တပ်အနိုင်ငယ်နဲ့လာရင် သတ်ဖြတ်ပြီးတော့သူနန်းလူမယ်လို့ဒီလိုကြံစီနဲ့အန်တော်တော်ထမှာသူတို့ပုံတော့နေကြအဲ့ဒီသခုတ်သန်း900ထဲကတယောက်ကတစ္ဆာဖောက်ပြီးတော့ကောသလမင်းကြီးရွှေနတော်ကိုသတော်လာဥတင်တယ်သင်မင်းကြီးသင်မင်းကြီးပေါ်မှာမကျဉ်နှံ့တဲ့မျိုးစားရွာစားကြီးဟာသင်မင်းကြီးလွတ်ကြပွေရန်အတွက်အန်တော်တော်ထမှာသခုတ်သန်း900လက်နဲ့အစုံတတ်ဆင်ပြီးတော့ အစင်သိပုံအောင်နေတာရက်ပေါင်းဘယ်လောက်ရှိပြီသင်္မင်းကြီးမြတ်စွာဘုရားရှင်တန်းကိုရံတော်စစ်တပ်အနှဲငယ်နဲ့သွားမယ်ဆိုရင်သင်္မင်းကြီးလုတ်ပြန်ပြီးတော့ထိနတ်လူဖို့အစီအစဉ်ရှိပါတယ်လို့အဲလိုလာပြောတော့ကြံ့ကန်ကမင်းဆိုတာကုသိုလ်ကောင်းမှုဟိုတကြီးကျယ်တယ်တဲ့ကုသိုလ်ကောင်းမှုရှိတယ်တဲ့ကောင်းမှုကုသိုလ်ရှိတယ်တဲ့မင်းဖြစ်တဲ့ပုဂ္ဂိုလ်တူကကုသိုလ်ကောင်းမှုရှိတယ် လူမင်းကိုမဆိုထားနဲ့ခွေမိတ်တာမှကုသကောင်းမှုရှိတယ်ဘုလိုပြိဿဒီတို့ကဇတ်တော်တွေဟောလာခဲ့ပြီအဲ့ဒါလို့ကောသလမင်းကြီးကိုလာပြီးတော့ကြောင်းကြတဲ့ခါကျတော့ကောသလမင်းကြီးအင်မတန်ကြည်ကျတဲ့စင်တတ်မင်းတတ်ယထတတ်ချစ်လင်းတိုင်းကြီးတွေနဲ့တခါတဲ့အင်အားအကုန်လုံးအင်အားသုံးပြီးတော့ဒီအန်တော်တော့ကြီးကိုတစ်ခုလုံးကိုတစ်ခါဝိုင်းလိုက်တဲ့အခါမှာဘယ်သူမှထွက်ပြလို့မရတော့ဘူးတစ်ခုသန်း900ကုန်ဖန်းလက်ရဖန်းနေတာပဲလက်ရဖန်းပြီးတော့ နှောင်ကျုပ်တုတ်အန္တဝန်တုတ်သောတိမြုပ်မင်းလန်းမင်းလန်းမာကြီးအထိမျက်နှာချင်းဆိုင်မျက်နှာချင်းဆိုင်တခါတည်းတကြင်ရှူတဲ့တိုင်တွေစိုက်ခိုင်းပြီးတော့တတိုင်မှာတယောက်တတိုင်မှာတယောက်ကျိုးတွေနဲ့တုတ်ချီထားမျက်နှာချင်းဆိုင်မျက်နှာချင်းဆိုင်လူ900ဆိုနဲတာမဟုတ်900တည်းများချင်းလည်းများမှာပေါ့လေအန်တော်တောက်ကနေပြီးတော့ဒီတာဝတိမြို့မင်းလန်းမာကြီးအထိတခါတည်း ဖြောက်တန်းနေတဲ့လမ်းမကြီးတွေကမျက်နှာချင်းစိမျက်နှာချင်းစိတိုင်ကြီးတွေတကြီးဆိုတဲ့တိုင်ကြီးတွေစိုက်ပြီးတော့လက်တွေခြေတွေကိုကျုပ်နဲ့တုတ်ချီထားပြီးတော့လူသားသမားတွေကိုတခါတည်းတကြီးဖလန်ဖလိုင်းနဲ့တခါတည်းရင်ဘတ်ကိုတခါထုတ်တာခိုင်းတာပဲစိတ်ထဲမှာကြီးပေါ့ဒီလိုများတွေးရင်ပုံတပိတာကြည်ရက်ပါမလားကြည်ရစရာမရှိဘူးနော် အဲလိုတခါတည်းမျက်နှာချင်းစိတ်တခါတည်းဒီခုသ900ကိုတခါတည်းလူသားသမားတွေကိုဖလိုင်းတွေနဲ့ထုတ်သက်ဓာတ်တွေနဲ့ခုတ်မျိုးမျိုးပေါ့လေအဲ့ဒါလိုခိုင်းပြီးတော့ဒီတခုသ900သေးပြည်သူလူထုတရားလုံးကလည်းကြည်ကြရှုကြပေါ့ဆွေမျိုးတွေပုဂ္ဂိုလ်တွေကလည်းပဲငုံကြရည်ကြမှာပေါ့စိတ်ထက်မှတ်ကြည့်ပေါ့အဲ့ဒါလူသားပွဲကြီးကိုဆင်နွှဲနေတာမြတ်စွာဘုရားရှင်ဇေတဝန်ကျောင်းတော်ကသိတယ်ဘုရားသိတယ်ဒါပေမဲ့လည်းပဲ ကံကုန်တဲ့ပုဂ္ဂိုလ်တွေဆိုတော့ဘုရားလည်းမကယ်နိုင်ဘူးကယ်လို့မရဘူးအကုသိုလ်ကံတရားတွေဆိုတာဒီလိုပဲမကယ်နိုင်ဘူးဘုရားမကယ်နိုင်ဘူးကောသလမင်းကြီးအလွန်နေမြင့်မှဒီနေ့ကလူသားပတ်ဆင်နွှဲနေရတဲ့ကြောင့်ကောသလမင်းကြီးအလွန်နေမြင့်မှမြတ်စွာဘုရားရှင်တန်ဖျက်ကူသွားတယ်ပြန်လာသွားတယ်ကောသလမင်းကြီးမြတ်စွာဘုရားရှင်တန်ရတဲ့ခါရမြတ်စွာဘုရားရှင်ကနှုတ်ဆက်စကားပြောတယ်တခါတော်မင်းကြီးဒီနေ့အလွန်နေမြင့်ပါလား ဒီနေ့ဗိမကြီးအလွန်နေမြင့်မှရောက်လာပါလားလို့ဘုရားရှင်ကနှုတ်ဆက်စကားပြောခါကြမှန်ပါဗျာဒီပြီးတော့တို့တိုက်ပြီးအုပ်ချုပ်မင်းလို့တဲ့ပုဂ္ဂိုလ်များဟာတိုက်ရင်ပြည်ရေးလူမှုရေးကိစ္စအင်မတန်ကြက်များပါတယ်ဗျာဒါကြောင့်မို့တိုက်ရင်ပြည်ရေးလူမှုရေးကိစ္စတွေဆောင်ရွက်နေရတဲ့အတွက်ကြောင့်မို့တခါတော်မင်းကြီးခုအရင်ကမြတ်စွာဘုရားရှင်တန်ဖျားဖို့တရားနာလာတဲ့အချိန်မလာနိုင်ဘဲနဲ့ခုအလွန်နေပြီးမှ မွတ်တယ်မှာပဲမြတ်စွာဘုရားရှင်ကဒီပြည်တော်မှာရောက်ပါတယ်ဘုရားလို့ခေါ်တာမြတ်ရှောက်ရှောက်တော့မြတ်စွာဘုရားရှင်ကတက္ကရာမင်းကြီးလူတပ်ပုတ်ကြီးကြီးလုံးနေလို့ငါဘုရားရှင်တာခုမှရောက်တယ်မဟုတ်လားလို့ဒီလိုမျိုးဒက်တုစကားပြောလိုက်မယ်ဆိုရင်ရှင်ဘုရင်ကောသလမင်းကြီးအရှက်ရပြီးတော့အနေထိုင်ခက်သွားလိမ့်မယ်အနေထိုင်ခက်သွားလိမ့်မယ်ဓာတ်ရိုက်ပြောမယ်ဆိုရင်အနေထိုင်ခက်သွားလိမ့်မယ်ဒါကြောင့်မြတ်စွာဘုရားရှင်ဓာတ်ရိုက်မပြောဘူး ဒါရင်မပြောဘဲနဲ့သွယ်ဝိုက်ပြီးတော့သူတရားဟောတယ်အဲ့ဒီတရားကိုဘုန်းကြီးကဟောဖို့အစီအစဉ်အထုဒီအထုတရားဒီတရားပါပဲဒါတော့မြတ်စွာဘုရားရှင်ကကောသလမင်းကြီးကိုမေးတယ်တခါတော်မင်းကြီးငါဘုရားတခါတော်မင်းကြီးဥပမာတခုငါပြောမယ်တခါတော်မင်းကြီးရဲ့စိတ်ထဲမှာရှိတဲ့အတိုင်းဖြေပါတဲ့ တခါတော့မင်းကြီးရဲ့လူယုံတော်တယောက်အင်မတန်အာကုလုံးတဲ့လူယုံတော်တယောက်မင်းကြီးယောက်ျားတယောက်ဟိုအရှိအရာကနေပြီးတဲ့လာလာလဲဆိုပါစို့ရှေ့အရာကနေလာပြီးတဲ့ခါကျတော့သင်မင်းကြီးကိုလာပြီးတော့တတော်ဥတည်တယ်အသင်မင်းကြီးဟိုကျွန်တော်တို့ရှေ့အရာမှာအထက်ကောင်းကင်ထိလူနီပါ အင်မတန်ကြီးကျယ်တဲ့ကြောက်ကြီးကြောက်တောင်ကြီးတစ်ခုလိတ်လိတ်လိတ်လိတ်ပြီးတော့လာနေတယ်သူလာတော့သူ လာတဲ့နေရနှံ့နေရအတိဟာရှိသမျှအလုံးအသက်ရှိသမဲ့ပူပူရွရွတတ္တဝသင်္ခါရအကုန်လုံးကိုထားတဲ့မုံမုံညက်ညက်ကြည့်အောင်ဒီကြောက်တောင်ကြီးကကြိတ်ချပြီးတော့တတ်သွားတာပဲဘယ်သူမှပြေးလို့မလောဘူးအသင်မင်းကြီးခုရှေ့အရကနေပြီးဒီကြောက်တောင်ကြီးတို့ကလိပ်ပြီးတော့လာနေပြီသင်မင်းကြီးဒီလိုလာပြောမယ်တဲ့သူအတူပဲအနောက်အရကလည်းပဲမင်းလူကြုံတယောက်ဒီလိုပဲလာပြောမယ် တောင်အရာကလည်းတယောက်မြို့အရာကလည်းတယောက်အရာလေးမျက်နှာကနေပြီးတော့သင်မင်းကြီးရဲ့လူယုံတော်လေးယောက်ဒီအရာလေးမျက်နှာကနေပြီးတော့ဟိုအထက်ကောင်းကင်ထိလူနေပါအမတန်ကြည်ကျဲတဲ့ကြောက်တောင်ကြီးလေးလုံးတရွရွတရွရွနဲ့လိတ်လိတ်လိတ်လိတ်ပြီးတော့တကြုံကြုံတကြုံကြုံမြည်ဟိမ့်ပြီးတော့ပူပူရွရွအသက်ရှိသမဲ့တတ်တော်အကုန်သင်္ခါရတရားတွေကိုမုံမုံညံ့ညက်ကြိတ်ကြိတ်သတ်ဖြတ်ပြီးတော့လာနေပြီလို့တက္ကရာတော်မင်းကြီးကိုသူလူယုံတော်လေးယောက်က ဒီလိုလာပြောရင်သင်မကြီးဘယ်လိုလုပ်မလဲအစပြချင်းမေးတယ်ဘုန်းတော်ပြည်သားစစ်တပ်မှန်းကြီးပေါ့ဒီတောင်ကြီးလေးလုံးလာရင်လာဦးကောသနာမင်းရဲ့အခါကျမြတ်စွာဘုရားခင်မြတ်စွာဘုရားဒီလိုအခြေအနေမျိုးရောက်ပြီဆိုရင်ဘုရားတပည့်တော်များတောင်လေးလုံးကလည်းပဲအရလေးမျက်နှာနေပြီးတော့တခါတည်းဖိညှန့်ပြီးတော့ပြကြပြီးတော့ လိမ့်ပြီးလာနေတဲ့အတွက်ကြောင့်မို့မြေကြီးကနေပြီးတော့လည်းပဲထွက်ပြစ်လို့မရပါဘူးဘယ်လိုနည်းနဲ့မှဒီလိုများထွက်ပြစ်လို့မရပါဘူးဒီလိုချိန်မျိုးမှာတခါတော့မင်းကြီးဘယ်လိုလုပ်မလဲဆိုတော့ဒီလိုတို့တရားနဲ့အညီတရားကိုကြည်ကျင်မှတပါကုသိုလ်ကောင်းမှုတရားပြုလုပ်ခြင်းမှာတပါအခြားအားကိုးစရာအားထားစရာမရှိတော့ပါဘုရားတဲ့ကောသရမင်းကြီးမြတ်စွာဘုရားရှင်ကိုဖြေကြတာဘုန်းတော်ပြည်သားမှားတာမှန်တာ မှားတယ်ဟုတ်လားပြည့်ဥထွက်ပေါက်ရှိပါမလားမရှိဘူးဒါကြောင့်မို့တရားနဲ့အညီနေတတ်ထိုင်တတ်ဖို့တရားနဲ့အညီမင်းလို့ဖို့တိုက်ပြီးအုပ်ချုပ်မင်းလို့ဖို့တရားဘုဖို့တရားဘဝနာကိုပွားများအားထုတ်ဖို့ဒါနသီလဘဝနာဆိုင်အကုသိုလ်ကောင်းမှုကောင်းမှုတရားလဲလှမ်းမြတရားတွေတရားတွေကုသိုလ်ကောင်းမှုတရားတွေကိုလို့ဖို့ကုသိုလ်ကောင်းမှုတရားမှာတပါဒီပြုတော်မှာအာကုသရာအာထသရာဘာမှမရှိပါဘုရား ဒီလိုလျှောက်တယ်ဒီလျှောက်တော့မြတ်စွာဘုရားရှင်ကတက္ကတော်မင်းကြီးမှန်တယ်တက္ကတော်မင်းကြီးလည်းသိခြင်းတရားဆိုတာဟာဥခြင်းတရားနာခြင်းတရားသိခြင်းတရားပျက်စီးပြိုကွယ်ခြင်းတရားဆိုတာတရားလေးမျိုးရှိတယ်တဲ့ဇာတိခေါ်တဲ့ပရိသန္တိတရားရှိပြီတဲ့တ attva မှန်တယ်မြတ်အိုရတယ်အခိတ္တတော့အိုရတယ်နာရတယ်သိရတယ် မိမိဖြစ်စေမိမိနဲ့နိစ္စတဲ့သင်္ခါရအသက်ရှိသမဲ့အရာတို့ဖြစ်စေအကြောင်းတစုံတရာဆန့်ကျင်ပဲပေါ်လာရင်ပျက်စီးပြိုကွဲသွားကြရတယ်အဲဒါလို့အိုရင်းနာခြင်းသိခြင်းပျက်စီးပျက်စီးခြင်းဆိုတာဒီတရားလေးပါဘယ်တ attva မှမလွန်ဆာနိုင်ဘူးဘယ်လိုနည်းနဲ့မှဖက်ပြစ်လို့မရဘူးဇာတိကောတဲ့ပဋိသင်္ဍိရှိတဲ့ပုဂ္ဂိုလ်ဘာနှမြဖက်ပေါက်လို့အောင်မရှိဘူးတဲ့ကုသိုလ်ကောင်းမှု ပြုပြီးတော့ဒီကုသိုလ်ကောင်းမဲ့အစွမ်းသာတိကြောင့် သူကတိဘဝတွေကိုရောက်လူဘဝအနတ်ဘဝတွေမြမဘဝတွေကိုရောက်အဲ့ဒီသူကတိဘဝကမှတစ်ဆက်ဒါနသီလဘောနာကုသကောက်မှုတွေပြုပြီးတော့မတရားဖို့တရားနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်တွေသာလင်သံတရားကနေပြီးတော့လွန်မြောက်နိုင်တယ်ဖွင့်လွှတ်နိုင်တယ်အချမ်းနည်းနဲ့တော့ပြည့်ထွက်လို့ထွက်ပေါက်မရှိပါဘူးတဲ့ဘုန်းကြီးပြသနိဗ္ဗာန်တရားကိုရမှတော့ဒါပါဖြစ်ရင်ပယ်လေးပါးကလွန်မယ်အနာဂတ်ဖြစ်ရင် ကာမ7ဘုံကလုံးမယ်ယဟန္တာဖြစ်သု7ဘုံကလုံးမယ်ယဟန္တာဖြစ်ပြီဆိုရင်တော့ဖြစ်ဒီတောင်ကြီးလေးလုံးကိုကိုကြိတ်ချဖို့လိုသေးသလား။ဥကင်းတောင်ကြီးတောင်ကြီးလေးလုံးဆိုတာဥကင်းတောင်ကြီးကတလုံးနာကင်းတောင်ကြီးကတလုံးသေကင်းတောင်ကြီးကတလုံးမျက်စိပြိုကွဲခြင်းဆိုတဲ့တောင်ကြီးကတလုံးဘယ်နှလုံးရှိတယ်။ကိုတရားနာနေရဘုရားတခါတခါမှတောင်ကြီးဘယ်နှလုံးရှိနေတယ်ဘယ်နှလုံးကျင်းနေပြီလဲ။ ဘယ်နှလုံးကြိတ်ထားပြီလဲလို့မျက်စိကမှုံလို့နာကလည်းပဲမကောင်းသွားကလည်းကျူးခါကလည်းကိုင်းလို့အိုကြီးတောင်ကြီးရလည်းမဘာဖြစ်နေပြီလဲကြိတ်နေပြီမဟုတ်လားဒီထဲမှာမအီမသာနေထိုင်မကောင်းတတော်ကြာနေမနေနေထိုင်မကောင်းဆရာဝန်စီသွားတတော်ကြာနေထိုင်မကောင်းဆရာဝန်စီသွားနာရင်ပြကတော့လက်တုံးရှိပြီဘူးလားဟိုအကြောင်းဒီအကြောင်းတွေကြောင့်တခါတည်းပြည့်စည်ရဟိုဟာလေးပြည့်စည်တယ်ဒီဟာလေးပြည့်စည်လိုက် အမှုတွေဖြစ်လိုက်ဒါတွေကလည်းပဲတခါတခါမတွေ့ကြုံရဘူးလားတွေ့ကြုံရတယ်ဘာတရားတစ်ခုကြံနေတယ်လဲသိခြင်းတရားတစ်ခုကြံတယ်သိခြင်းတရားဘာတော့လာမလဲအခုတရားနာခြင်းပဲမသိနိုင်ဘူးလားဩလက်ဖန်ကောမသိဘူးလို့ဘယ်သူပြောနိုင်မလဲအေးမြတ်စွာဘုရားရှင်ကဒါသေးသေးချာချာတန်ခါပြောင်းမြတ်စွာဘုရားရှင်ဟောတယ်နော်ဒါတွေသိကြည့်ကြည့်တယ်ဒါကြောင့်တက္ကရာမင်းကြီး တခါတော့မင်းရဲ့ဒီတခုပန်း900ကိုဒီလိုရရဆက်ဆက်တကင်ရှူပြီးသတ်ဖြတ်ညာတော်လဲပဲတခါတော့မင်းကြီးပြုတဲ့အကုသိုလ်ကံကတခါတော့မင်းကြီးမလွန်မြောက်နိုင်ဘူးလို့ပရိယေနဲ့ဟောတာပါပဲမြတ်စွာဘုရားရှင်ကတခါတော့မင်းကြီးသူများကိုဒီလိုရရဆက်ဆက်တခုပန်း900ကိုတကင်ရှူပြီးတော့ထုတ်တာညာထုတ်တာတကယ်တော့သင်တခါတော့မင်းကြီးလည်းပဲတစ်ချိန်မှဒီလိုပဲသူများရဲ့အပြုမှုကိုခံရလိမ့်မယ်လက်ရှိ ခုရရှိနေတဲ့အိုကင်းနာကင်းသေကင်းပစ္စည်းချင်းတရားဆိုတာတခါတော့မင်းကြီးပြည့်လို့မလောဘူးတခါမတော်မင်းကြီးဗဏိနေမှာပြည့်လို့မလောဒီလိုအကုသဒုစရိုက်မျိုးကိုတခါတော့မင်းကြီးမလုံနဲ့လို့ဒီလိုဆိုလိုတဲ့ပရိယေခုနကတော့မြတ်စွာဘုရားရှင်ကတခါတော့မင်းကြီးလူသားပေါင်းကြီးဆင်နွှဲနေတော့ခုနေမြင်မှရောက်လာတယ်မဟုတ်လားလို့ဒီလိုဖခင်ကမေ့လိုက်မယ်ဆိုရင်လက်ပောဒလာမင်းကြီးမျက်နှာရှက်ရှက်ပြီးတော့ရှက်ကိုရှက်ကပ်ပြီးတော့နေမတိထိုင်မဲ့သာဖြတ်သွားမယ်တာကြီးမြတ်စွာဘုရားရှင်ဓာတ်ရိုက်မပြောပါနဲ့ဒီတောင်လေးလုံးဥပမာပြပြမြတ်စွာဘုရားရှင်တရားဟောတော်မူပါတယ် ဒါလိုပဲအခုဘုန်းကြီးတရားဓမ္မတွေလည်းပဲပြည့်လို့လောပါမလားထွက်ပေါက်ရှိရလားကဲဘာနဲ့ထွက်မလဲဘာနဲ့ထွက်မလဲလေပြန်စီးထွက်ပြေးမလားအဲဒါနာကုသိုလ်ပြုထားထားပြုမနေ့ကလည်းတော်တော်ဟောထားပြီးပြီအဒီဒီ၄ပါးအဒီဒီ၄ပါးကိုအရင်ကန်ထားသေသေချာချာပြုဆွန်တစုံပဲလှူလှူရေတခွဲပဲလှူလှူပန်းတခွဲပဲလှူလှူသင်္ကတစုံပဲလှူလှူအဒီဒီ၄ပါးရှိထားပြီးတော့သေသေချာချာပြု ဒါနာကုသိုလ်တည်တည်ချာချာပြုကုသိုလ်တန်ဖိုးထားပြီးပြုသီလကုသိုလ်တည်တည်ချာချာဆောင်တည်တန်ဖိုးထားပြီးတော့ဆောင်တည်တတိပဒံဘောနာတရားတန်ဖိုးထိုင်အထုတ်ဒီကုသိုလ်တရားတွေသာလဲအိုနာတိဒုက္ခဘေးကလုံးမြောက်သောတရားအမှန်ပဲအခြားတရားရှိသေးရဲ့လားရှိပါဘူးကဲဆိုရအောင်အိုခြင်းတောင်ကြီးအိုခြင်းတောင်ကြီးခံပါနိသည်ခံပါနိသည်ခံပါဆိုတာငါအနည်းကို ရောက်လာပြီလို့ပြောတယ်။အိုခြင်းတောင်ကြီးအိုခြင်းတောင်ကြီးခံပါနိသည်ခံပါနိသည်နေလောညာလောမပြောနိုင်ပြီနေလောညာလောမပြောနိုင်ပြီပြုတင်ကောင်းမှုပြုမှတော်မီမမိတ်နဲ့နေ့ရက်ခါတော်မီတရားနာမှာဗာပိထားတယ်လေ အေးအဲ့ဒါဖြစ်ပြန်နော်။အိုကြီးတောင်ကြီးထံပါနိသည်နေလုံးညာလုံးမပြောနိုင်ပြီပြုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေ့ရက်ခါတော်မီ အိုခြင်းတာကြီးထံပါနိသည်အိုခြင်းတာကြီးထံပါနိသည်နေလောညာလောမပြောနိုင်ပြီနေလောညာလောမပြောနိုင်ပြီယုတ်တင်ကောင်းမှုပြုမာတော်မီယုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရက်ခါတော်မီမမိတ်နဲ့နေရက်ခါတော်မီအိုခြင်းတောင်ကြီးထံပါနိသည်အိုခြင်း နေလုံးညာလုံးမပြောနိုင်ပြီနေလုံးညာလုံးမပြောနိုင်ပြီဆိုတော့သေဖို့မပြောနိုင်ဘူးသူဆိုတဲ့နေလုံးညာလုံးမပြောနိုင်ပြီရုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရဲ့ခါတော်မီသူကြီးနှခေါက် ခေါက်တရားတွေကအိုကျင်တရားတစ်ဖြည်းဖြည်းနိနိနိနိလာအိုလဲအိုနေပြီတဲ့ဒီအိုကျင်တရားကိုချိန်ခံပြီးတော့ဘယ်ချိန်သေးမလဲဆိုတာ နေသီမလားညသီမလားမပြောနဲ့ကျူတင်ပြီးတော့ခတ်မှတ်လို့မရဘူးဒါကြောင့်ကုသိုလ်တရားကိုကျူတင်ပြုလဲလမရမရကုသိုလ်ပြုကုသိုလ်ချိန်မှီသေးတယ်မသေးသေးဘူးဆိုရင်တော့ပြကုသိုလ်ပြောတာအချိန်မမှီဘူးလားအဲမှီသေးတာပဲသို့နာခြင်းတောင်ကြီးထံပါနိသည်နာခြင်းတောင်ကြီးထံပါနိသည်နာခြင်းတောင်ကြီးထံပါနိသည်နာခြင်း နေလောညာလောမပြောနိုင်ပြီနေလောညာလောမပြောနိုင်ပြီရုတ်တင်ကောင်းမှုပြုမာတော်မီရုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရဲ့ခါတော်မီမမိတ်နဲ့နေရဲ့ခါတော်မီနာခြင်းတောင်ကြီးထံပါနိသည်နာခြင်းတောင်ကြီးထံပါနိသည်နေလောညာလောမပြောနိုင်ပြီနေလော ပြုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေ့ရက်ခါတော်မီဆိုကြည့်နှခေါက်လွယ်သွားပြီနောက်တစ်ခေါက် ကိတောင်ကြီးခံပါနိသည်သေခြင်းတောင်ကြီးခံပါနိသည်နေလောညာလောမပြောနိုင်ပြီပြုတင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရဲ့ခါတော်မီ သေခြင်းတောင်ကြီးထံပါနိသည်နေလောညာလောမပြောနိုင်ပြီပြုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရဲ့ခါတော်မီထိုနှခောက် ကျင်တောင်ကြီးထံပါနိသည်ပြည့်ကျင်တောင်ကြီးထံပါနိသည်နေလောညာလောမပြောနိုင်ပြီပြုတ်တင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရခါတော်မီ ရေကင်တောင်ကြီးထံပါနိတိနေလုံးညာလုံးမပြောနိုင်ပြီယုတ်တင်ကောင်းမှုပြုမာတော်မူမမိတ်နဲ့နေရဲ့ခါတော်မူသို့နှခောက် စွာဘုရားရှင်ကောသလမင်းသတိပိတ်ဟောတဲ့တရားပါပဲတခါတော်မင်းကြီးဟာကိုအာနာရှိလို့ကိုနိုင်လို့ဒီတခုသ900ကိုရရဆက်ဆက်ဒီတကျင်ရှုပြီးတော့လူပုံလဲမှာဒီလိုသတ်ဖြတ်ရစ်ဆက်ညတော့လဲပဲလက်တခါတော်မင်းဒီနေ့တော့ဒီလိုပဲပူဝခံရမှာပါပဲဒါကြောင့်မို့အိုခြင်းနာခြင်းသိခြင်းပစ္စည်းခြင်းဆိုတရား၄ပါးကိုမြတ်စွာဘုရားဥပမာဟပ်ပြီးတော့ပပတုပမာသုတ်တန်တရားဆိုမြတ်စွာဘုရားသတိပေးပြီးတော့ဟောတဲ့တရားပါပဲ ကဗျာကကျက်လုံးပဲကဗျာလေးကလေအတူတူပါပဲထပ်မှန်းလွယ်တာပေါ့လူဘဝလူလောကအကြောင်းမြတ်စွာဘုရားရှင်ကဥပမာတစ်ခုပေးပြီးတော့ဟောတယ်ခြေသားယဟန်တို့တဲ့လက်ကန့်ကြီးတကောင်ရှိတယ်ဆိုကြပါလို့ပင်လေသမုဒ္ဒရာထက်မှာမျက်လုံးအစုံကန့်နေတဲ့လက်ကန့်ကြီးတကောင်ဘာမှမမြင်မစမ်းပဲနဲ့သမုဒ္ဒရာထက်မှာသူသွားကျင်ရသွားနေတယ် သွားခင်သွားတော့ရောက်ခင်ရောက်တော့နေတဲ့ဒီလက်ကံကြီးအဲ့ဒီသမုဒ္ဒရာထဲမှာသွားနေတဲ့လက်ကံကြီးကဘာမှမမြင်ပဲနဲ့သွားနေတဲ့လက်ကံကြီးကသွားခင်သွားရောက်ခင်ရောက်နေတဲ့လက်ကံကြီးကသမုဒ္ဒရာထဲမှာထို့တူပဲဝလုံးတစ်လုံးကလည်းပဲမျောပါနေတယ်ပေါက်ဖောက်ထားတဲ့ဝလုံးကြီးတစ်လုံးကလည်းပဲသမုဒ္ဒရာထဲမှာမျောပါနေလှိုင်းထဲမှာမျောပါပြီးတော့နေရှေ့ကလိတ်တိုက်တော့နောက်ကိုသွားနောက်ကလိတ်တိုက်ရှေ့ကိုသွားဒီလို သမုဒ္ဒရာကြီးတဲ့လှိုင်းတဘိုးကြီးတွေနဲ့တခါရိုက်ခတ်ပြီးတော့မြောပါနေတဲ့ဝလုံးကြီးတစ်လုံးအပေါက်ပေါက်နေတဲ့ဝလုံးကြီးတစ်လုံးအနှစ်တရာအနှစ်တရာကြာမှတခါတခါရေဘော်ကို ပေါ်လော့ဘွားနဲ့ပေါ်လာတော့လက်ကံကြီးအနှစ်တရာကြာမှရေဘော်ပေါ်လာတဲ့လက်ကံကြီးရဲ့ဥကောင်းနဲ့ပင်လယ်သမုဒ္ဒရာထဲမှာမျောခင်တယ်လို့မျောနေတဲ့ဝလုံး အဲ့ဒီဝလုပုတ်ထက်ကိုလက်ကံကြီးခေါင်းဝလုပုတ်ထက်ကိုဝင်စော့ဖို့ဆိုတာကလွယ်ကူသေးတယ်တချက်သားတို့လေလူဘဝလူခန္ဓာသူပတိဘဝရဖို့ဆိုတာဒီထက်ပိုခရင်တယ်မြတ်စွာဥပမာပေးတဲ့တရားကြည့်နှစ်တရာကြာမှတစ်ခါတစ်ခါပေါ်လာတဲ့လက်ကံကြီးဟာသမုဒ္ဒရာထက်မှမျောကျင်တယ်လို့မျောနေတဲ့ဝလုဝလုဘောကြီးနဲ့သွားပြီးတော့စုံမိဖို့ဆိုတာက အကြောင်းကြီးညောရင်ဖြစ်နိုင်စရာအကြောင်းရှိသေးတယ်လူဘဝလူခန္ဓာကိုလူပတိဘဝရဖို့ဆိုတာကဒီတက်ပူခဲရင်တယ်တဲ့ဆိုပါဗျာဒါကြောင့်လူဘဝလူခန္ဓာကိုရတဲ့အခိုင်သာသနာတော်နဲ့တွေ့ကြရတဲ့အခိုင်မမေ့ဘူးသူတပည့်တတိပဋ္ဌာန်တရားကိုအထုဖို့ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့တွေ့တဲ့အခိုင်လူဖြစ်ကျုံနံဖို့သာသနာတော်နဲ့တွေ့ကျုံနံဖို့ဆိုရင်အနည်းဆုံးတမတ်တဖို့ရမှတမတ်တဖို့မရဘဲနဲ့ သိသွားမယ်ဆိုရင်အပယ်လေးပါးကိုသွားရင်တော့ဖြစ်အရှုံးနဲ့သွားရတာပဲလူဘဝကိုထပ်ပြန်ရောက်ရဆိုရင်တော့ဖြစ်အရင်တိုင်းပဲတမက်တဖို့ရပြီဆိုရင်တော့ဖြစ်အမြန်ရသွားပြီဒါကြောင့်မို့အရှုံးနဲ့သွားရသူအရင်တိုင်းသွားရသူအမြန်နဲ့သွားရသူသုံးမှုရှိတယ်ဒီဘောကသေသွားလို့ပုထုဇဉ်ဘောနာသေသွားလို့မကောင်းတာကိုအာရုံပြုသေသွားမယ်ဆိုရင်ပယ်လေးဘောက်သွားမှာသိချတယ် ပယ်လေးပေါင်းရောက်ပြီဆိုရင်ဘာဖြစ်သွားပြီလဲရှုံးပြီလူပြေကျုံမနာမှုရှုံးပြီသာသနာတော်တရားကျုံမနာမှုရှုံးပြီဟဲဒုတိယဘဝမှာဒီလိုပဲလူပြန်ဖြစ်တဲ့ဆိုရင်တော့ပြည်သူဘာဖြစ်လဲမလဲအရင်တိုက်ရသေးတယ်အရင်တိုက်ရတဲ့ဆိုမြတ်ဆိုလဲသာသနာကွယ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ကအကျိုးမများဘူးသာသနာတော်ရှိတဲ့အခါမှာလူပြန်ဖြစ်ရင်တော့ပြည်တော်သည်သာသနာတော်ကွယ်မှလူပြန်ဖြစ်မယ်ဆိုရင်တော့ပြည်ဒါမရဘူးအကျိုးမများဘူး တမတ်တက်ဖို့ရသွားပြီဆိုရင်တော့ဘာဖြစ်သွားမလဲအမြန်ရသွားပြီဘုန်းကြီးပိသားတွေအရှုံးနဲ့သွားမလားအရင်တိုင်းသွားမလားအမြန်နဲ့သွားမလားမမေ့ဘူးမမေ့ဘူးမေ့တယ်ဆိုပါစို့မေ့တယ်ဆိုပါစို့ဘုန်းကြီးမမေ့ပါဘူးဥပမာဥပမာအဖြစ်သဘောအဖြစ်မေ့တယ်ဆိုပါစို့မြတ်စွာဘုရားရှင်ကလာမေ့တယ်ဆိုပါစို့ဥပမာတရားမင်းကြီးကလာမေ့တယ်ဆိုပါစို့သို့မဟုတ်ဗျမမင်းကြီးကလာမေ့တယ်ဆိုပါစို့သင်လူသားသင်အရှုံးနဲ့သွားမလားသင်အရင်တိုင်းသွားမလားသင်အများနဲ့သွားမလားလို့အကဲဗျမမင်းကြီးကလာမိမ့်မယ် တရားမင်းကြီးကလာမယ်သမုတ်မြတ်စွာဘုရားလာမယ်မယ်ဆိုရင်ဘယ်လိုဖြေမလဲစိတ်သက်ကဖြေအမလို့မဖြေနဲ့မဖြေနဲ့ကိုစိတ်ထက်ကကိုကိုဖြေကိုကကိုဖြေမြတ်စွာဘုရားရှင်ကအမြန်နဲ့သွားတာကိုမြတ်စွာဘုရားလူလာတော်မူတယ်။ဒါကြောင့်မို့သဝတိပြီမှာလူ9ဂရိရှိတယ်။လူ9ဂရိမှာ9ဂရိအရိယာပုထုဇဉ်2ဂရိပဲရှိတယ်။သဝတိပြီမှာလူ9ဂရိရှိတယ်တဲ့။နဲ့ဘူး ခုနှစ်ဂရေမှာအရိယာက၅ဂရေရှိတယ်ပုထုဇဉ်ဘဝနဲ့၃ဂရေအဲ့ဒီပုထုဇဉ်ဖြစ်တဲ့ပုဂ္ဂိုလ်ဒီမှာလည်းပဲတရဏဂုတည်နေတဲ့ပုဂ္ဂိုလ်တွေအများဆုံးရှိတယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကလက်ကဥပမာပေးပြီးတော့ဖျက်ဟောတာပါပဲနှစ်တရာကြာမှရေပေါ်ပေါ်လာတဲ့လက်ကန်ကြီးရဲ့ဥကောင်းနဲ့မြောက်ချင်ရမျောနေတဲ့ဝလုခေါင်းလာပြီးစုံမိဖို့ဆိုတာကအကြောင်းကြီးညွန့်တဲ့ဆိုရင် ဖြစ်နိုင်စရာရှိတယ်လူဘဝဆိုတာဒီတက်ဖို့ခရင်တယ်တဲ့ဘုန်းကြီးတို့ပြိဿ ဒါမြတ်စွာဘုရားရှင်ကောသလမင်းဥပမာတွေပေးပြီးတော့မြတ်စွာဘုရားဟောတာပါပဲဒါကြောင့်မို့ဒီရပြည့်တဲ့ခန္ဓာကိုယ်ကြီးကိုကြောင့်ပြူပြီးတော့စဝနေကြီးအကြောင်းပြူပြီးတော့မကောင်းတာတွေကိုမလုံးနဲ့ကာယကံအကုသိုလ်ကိုမပြုနဲ့ဝစီကံအကုသိုလ်မပြောနဲ့မနောကံအကုသိုလ်မကြံနဲ့အလျားတလန်အနတ္တထွာလို့ရှိတယ်ဟောဒီခန္ဓာကိုယ်အကြောင်းပြပြီးတော့အကုသိုလ်နဲ့အသက်မမွေးနဲ့အကုသိုလ်နဲ့ကာယကံမပြုနဲ့ဝစီကံမလုံးနဲ့မနောကံနဲ့မလုံးနဲ့အပြစ်ကင်းတဲ့အလုံးနဲ့အသက်မွေးပြီးတော့သွားရင် သူကတိဘွားလာတာကိုလိုက်ကြတာပါပဲဘုရားဒါကြောင့်မို့ခန္ဓာဟုဆိုဖြစ်ပြီးကိုဤဩနာသေးမြဤတရားကိုမြန်မြန်စိတ်မှမကြောက်ကြနဲ့ဖြစ်ကမချော့ပြလတ္တသည်ရုပ်မှာဆိုတောင်းခြင်းမကောင်းကိုမှားကြောင်းတစီသိလင်စီခြင်းစော့ပယ်လင်းလောအတင်းယူဆွဲဖားမြွေခဲ့သို့အမျက်မှတ်သို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးဤကိုဒုက္ခနောင်မရဘူးခုလိုလူဘွားဒုက္ခမျိုးကို နောက်ဘွားမှာရမှမထင်နဲ့လေရှုပ်မှုဆိုရင်သူဘယ်သွားမလဲရှုပ်ရင်ဘယ်သွားမလဲအဲပလေးပုံသွားမယ်သိချာသွားပြီဒါကြောင့်မို့ခန္ဓာကိုယ်ကြီးရဲ့ဘာလဲဥပမာတူတယ်လဲရှင်ဘရင်စီးတဲ့ယထာကြီးလိုပဲတဖြည်းဖြည်းတဖြည်းဘာဖြစ်လာမလဲယိုယွင်းလာမယ်အကြည့်ကောင်းကြတယ်တဖြည်းဖြည်းတဖြည်းဖြည်းစိတ်ရွှေယတနာတွေနဲ့ကြောင့်မြတ်တနာတွေစိတ်ချတတ်တဲ့ရှင်ဘရင်မြတ်စီးတဲ့ယထာကြီးဟာ အတွင်းကပြက်သားကြီးအိုလာတဲ့ခါကျဘာဖြစ်သွားပြီလဲဆွေးပြီးတော့လာခန္ဓာ၅ပါးလားဒီအတိုင်းပဲဘာဖြစ်လာမလဲတနေ့ကျဘာဖြစ်လာမလဲအိုလာပြီခုနာလာပြီအိုနေပြီခုနာနေပြီအရင်ကလို့ငငယ်တော့လို့စားနိုင်သောင်းနိုင်ရလားမစားနိုင်ဘူးဟိုကလေးရှောင်းရဒီကလေးရှောင်းရစားလဲရန်တယ်လဲယောဂပြန်ဖြစ်လာလိုက်အဆင်မပြေဘူးဟုတ်လားအဆင်ပြေရလားအဆင်မပြေဘူးအဆင်မပြေဘူးဒါကြောင့်မို့ကုလို့တက်ကြပြူးကြပြုတတ်ကဲဆောင်မိုးလေးပြန်ဆိုရအောင်သွန်းလိုက်ထိုးတော့မယ် မင်းစည်းယထာလွန်ဆန်းပြအိုသွားကြလေသည်ခန္ဓာကိုယ်လေထုတ်တူပဲအမြဲအိုရမည်သူတော်ကောင်းများမြတ်တရား ဥသွားမရှိပြီခန္ဓာဟုဆိုဖြစ်ပြီးကိုဤဩသေးနာမြဤတရားကိုမြာမြာစိတ်မှမကြောင်ကြနဲ့ဖြစ်ကမချော့ပြက်လက်တသည် ရုပ်မာဆုတ်တောင်းကြည့်မကောင်းကိုမာကြောင်တစီသိလျင်သိခြင်းစော့ပဲလျင်လုံးအတင်းယူဆွဲဖာမြွေခက်သို့အမြဲမှသို့မစွန့်လိုက ဤကိုဒုက္ခဤကိုဒုက္ခနောင်မရဘူးအိုကြီးတောင်ကြီးထံပါနိသည်နေလုံးညာလုံးမပြောနိုင်မီပြုတင်ကောင်းမှုပြုမှတော်မီမမိတ်နဲ့နေရခါတော်မီ နာခြင်းတောင်ကြီးထံပါနိသည်နာခြင်းတောင်ကြီးထံပါနိသည်နေလောညာလောမပြောနိုင်မည်နေလောညာလောမပြောနိုင်မည်ယုတ်တင်ကောင်းမှုပြုမာတော်မည်ယုတ်တင်ကောင်းမှုပြုမာတော်မည်မမိတ်နဲ့နေ့ရက်ခါတော်မူမမိတ်နဲ့နေ့ရက်ခါတော်မူသေခြင်းတောင်ကြီးထံပါနိသည်သေခြင်း နေလောညာလောမပြောနိုင်ပြီနေလောညာလောမပြောနိုင်ပြီပြုတင်ကောင်းမှုပြုမာတော်မီပြုတင်ကောင်းမှုပြုမာတော်မီမမိတ်နဲ့နေရက်ခါတော်မူမမိတ်နဲ့နေရက်ခါတော်မူပြေခင်တောင်ကြီးခံပါနေသည်ပြေခင်တောင်ကြီးခံပါနေလောညာလောမပြောနိုင်ပြီနေလော ရုတ်တင်ကောင်းမှုပြုမာတော်မီနမိတ်နဲ့နေရခါတော်မီဇီရန်ဒီဝေရာဇရထာသူစိတ်တအထောသရီရန်ပိစရံဥပေတိတတင်္စဓမ္မောနာဇရံဥပေတိသံတော်ဟဝေတပိပဝိရယံတိသူစိတ်တအလွန်တရားလှပတင့်တဲ့ဆန့်ကျက်ကုန်တော်ရာဇရထမင်းစီယထတို့သည်ဝေစင်စင်စီရန်ပြီး ဆွေးမြေယို၍ဥမင်းကြလေကုန်၏အထောက်ထုမတပရေရပိခန္ဓာ၅ပါးယုံနာတရားသည်လေဇရဆွေးမြေယို၍ဥမင်းခင်းသို့ဥပိတိကာယောယ၏တတိဇာဓမ္မောသူတော်ကောင်းတို့တရားသည်ကတတိဇာဓမ္မောသူတော်ကောင်းတရားခေါ်တဲ့ဒါနသီလဘောဝနာတရားသည်ကဇရဆွေးမြေယို၍ဥမင်းခင်းသို့နာဥပိတိဘရောမှမကရောက်သည်ဣတိသောသံတော်သူတော်ကောင်းသည်ဟဝေစင်စစ် သံပိသူတော်ကောင်းတို့နှင့်ပဝေဒယံတီခင်ခင်ဆွေးနွေးတိုင်ပင်ကြလေကုန်၏ဒီဤသို့ဘဂဝါသလောကထောတာရှင်တော်များဘုရားသည်ဒေသေတိကရုဏာရှိသောပညာအဖြစ်ဟောကြားတော်မူခဲ့ပါပေသတည်း